သူဖြစ်เสียအာယုံနဲ့ကြုံရင်တွေ့ရအကုသိုလ်ကဖြစ်တော့မှာပဲတဲ့အကုသိုလ်ဖြစ်တယ်ဆိုတာအငြိကြေးတင်တာပေါ့ဒါကြောင့်မလို့တတ်နိုင်တယ်များရှောင်းနေပါတဲ့လောဘဖြစ်เสียအာယုံလဲရှောင်းမှာဒေါသဖြစ်เสียအာယုံလဲရှောင်းမှာ မာနဖြစ်เสียအာယုံလဲရှောင်းမှာမနာလိုတဲ့အိတ်တာဖြစ်เสียအာယုံလဲမစင်စားမစင်ញံမတွေးတော့မကြည့်မမြင်မကြားသိပြပါနဲ့ရှောင်းမှာနှမျောတွန့်လို့เสียအာယုံနဲ့လည်း မတွေ့အောင်ရှောင်ပါတဲ့အဲ့ဒါလို့ရှောင်နေလို့ရှိရင်စိတ်မှာအငြင်းအမဲကိလေသာအကုသိုလ်ကိလေသာမတင်ပါဘူးတဲ့ဒီအာယုံအကြောင်းပြုပြီးတော့ဒီကလို့စိတ်ထဲကမမြင်မကြားမတွေ့မနာမစားရတော့လဲမထိမတွေ့ရတော့လဲပဲစိတ်ထဲကကြံစီစဉ်းစားပြီးတော့ဒီအကုသိုလ်အာယုံနဲ့ပတ်သက်လို့ကြံစီစဉ်းစားမိတဲ့အတွက်စိတ်အငြိအကျေး ဖြစ်ကောင်းဖြစ်နိုင်တော်လည်းပဲအဲဒါလိုဖြစ်တဲ့အညစ်အကြေးဟာအားသေးတာပေါ့တိုက်ရိုက်မျက်စိနဲ့မြင်ရတဲ့အာယုံပေါ်မှာဖြစ်တဲ့စိတ်အညစ်အကြေးလောက်အာမကောင်းနား၌တိုက်ရိုက်ကြားရတဲ့အပန်းအာယုံပေါ်မှာဖြစ်တဲ့စိတ်အညစ်အကြေးလောက်အာမကောင်းဘူးနှာခေါင်းနဲ့တိုက်ရိုက်နာရမှုရတဲ့အာယုံပေါ်မှာဖြစ်တဲ့စိတ်အညစ်အကြေးလောက်အာမကောင်းဒါကြောင့်မလို့ မျက်စိနဲ့မမြင်နားနဲ့မကြားနှာခေါင်းနဲ့မနံမမွေရှာနဲ့မထိမတို့ပဲနဲ့ကိုယ်နဲ့မထိမတွေ့ရပဲဖြစ်အောင်ရှောင်ပါတဲ့အကုသိုလ်ညစ်ကြေးတတ်နိုင်တယ်ဆိုလို့ရှိရင်စိတ်နဲ့လည်းမကြံမတွေးမိအောင်ရှောင်ပေါ့တယ်အဲဒါလို့ရှောင်လို့ရှိရင်စိတ်ထဲမှာလူကိုပူလောင်စေတတ်နှိပ်စက်တတ်ဆင်းရဲစေတတ်တဲ့ညှဉ်းနှွမ်းစေတတ်တဲ့စိတ်အငြင်းအမဲလောဘဒေါသအစိုက်တဲ့တရားတွေအဝင်သက်တာတယ်ဒီလိုဆိုရင်ချမ်းသာတယ် ဘုန်းကြီးအခုသီရိလင်္ကာပေါ့လေရှေးကတီဖို့တီဖို့ကျုံးခေါ်တယ်။အဲကုလမုံမြို့မှာသွားပြီးနေတော့ကကုလမုံရဲ့အရှိတောင်ဘက်ကတီဖို့ကျုံးအရှိတောင်ကမ်းကြီးကမြို့တစ်မြို့ကတကာတယောက်ကပြင်လို့မလို့သွားတယ်။အဲဒီတကာလည်းတကာတစ်မျိုးပဲ။သူတို့ဒီဟိုဘုန်းကြီးတွေဆိုသူကမကြီးညိုဘူး နိုင်ငံခြားဘုန်းကြီးဆိုလို့ရှိရင်သူကကြီးညိုတယ်သို့တော်လည်းနိုင်ငံလည်းနိုင်ငံခြားဘုန်းကြီးတိုင်းတော့ဟုတ်ချင်မှဟုတ်မှာပေါ့လေသူ့မျိုးနဲ့၃မိုင်လောက်ဝေးတဲ့ယာလဆိုတဲ့တောတဲ့ဘေးမဲ့တောက sanctuary အဲ့ဒီဘေးမဲ့တောတဲ့မှာအင်္ဂလိပ်ဘုန်းကြီးတစ်ပါးလူဘဝလူဘဝတုန်းကတော့သိပ္ပံပညာရှင်လို့ဆိုပါတယ်။နောက်ယဟန်ပြုပြီးတော့ ယဟန်ဝတရားကျင့်ကြံပွားများအထောက်ရကနေနေအဲ့တောထဲမှာတောချောင်းနေယာလဆိုတာတောကြီးတောင်ကြီးစိန်ကြီးမြိုင်ကြီးတော့မဟုတ်ပါဘူးတပင်နှိမ့်နှိမ့်ကလေးတွေနဲ့တောဖြစ်နေတာပဲဘုန်းကြီးတို့ဒီတော့အဲ့ဒါမျိုးတောဖုံးစိုးခေါ်တယ်နဲ့တူရတယ်အဲတောကလည်းသိကြီးမထူတတ်လောက်ဘူးတပင်ကလည်းနှိမ့်နှိမ့်ငယ်ငယ်လေးတွေအဲဘုန်းကြီးသွားတော့မှဆိုရင်ကားပေါ်ကနေလှမ်းပြီးတော့ အဝေးလှမ်းကြည့်လိုက်တာတောရဲကဆင်ကြီးနှစ်ကောင်အဝေးကြီးကသွားနေတာလှမ်းမြင်ရတယ်အဲ့ဒါထောက်ချင်းအပြင်သူတို့အဲ့ဒီတော်ကတစ်ပင်ဘလောက်နှိမ့်နေဆိုတာသိရောပေါ့လေအဲ့ဒီတကာပင်လို့သွားတော့သူသူ့မျိုးကဟမ်မန်တောတာတဲ့ပင်လေကမ်းကြီးမျိုးလေးပါတိတ်တိတ်ဆိတ်ဆိတ်သာသာရရပါပဲနေချင်းစပွဲလေးပါပဲအဲ့ဒီရောက်တဲ့အခါကျတော့ အဲအဲ့ဒီမှာနည်းနည်းနည်းနည်းနည်းနည်းထူးထူးဆန်းဆန်းလေးတစ်ခုတွေ့ကြရတယ်နည်းနည်းထူးထူးဆန်းဆန်းပဲပြောရပါဒီတကာကယထာဘုဒ္ဓသူကနဲ့လာကြိုပြီးတော့ဘဟုဒ္ဓပေါ့လေမှတ်ကြပေါ့မမှတ်ချင်ဘူးဆိုရင်လည်းမပြောတော့ဘူးမနဲ့လားဟမ်မှတ်ချင်တယ်လား ဒီလိုဆိုလို့ရှိရင်လည်းပြောအောင်မှာပေါ့လေသူကားနဲ့ပြင်လာပြီးတော့သူ့အိမ်ဝင်နေဝင်ကားရကားပေါ်ဆင်းတော့ကားပေါ်ဆင်းတော့ဘုန်းကြီးဆင်းတော့သူ့အိမ်စီသွားတော့သူ့အိမ်ဘေးကအိမ်ကကလမာလေးတယောက်16နဲ့19နှစ်လောက်ရှိမှာပေါ့ပြုံးပြုံးပြုံးပြုံးနဲ့လှန့်ကြည့်နေနောက်ဘုန်းကြီးလည်းအဲ့ဒီတကာပြင်းလို့အိမ်ထဲရောက်သွားထိုင်ထဲစကားပါပြောတော့ဟောအဲ့ဒီကလမာလေးရောက်ချလာတယ် ယောက်ျားပြီးလာပြီးဝတ်ဖြစ်ဝတ်ဖြစ်ပြီးစကားတွေပါပြောရနောက်အဲ့ဒီအိမ်ကဆုံးကတ်တော့လဲသူဆုံးမကူးပြင်းပြီးတော့ကတ်ဆုံးကတ်ပြီးတဲ့အခါကျတော့သူပြန်သွားတယ်တကားလျှောက်တယ်ဆရာတော်ဘုရားတဲ့အဲ့ဒီကလေးမဟာ ခရိယာမပါဘုရားတဲ့တပည့်တော်တို့နဲ့ခင်တော့ခင်မင်ပါတယ်ဒါမဲ့လို့သူ့အိမ်ကိုယ်အိမ်တိတ်ပြီးအကူရကတော့တိတ်မရှိပါဘူးတဲ့ခရိယာမလေးပါတဲ့ အဲ့ဒါထူးထူးခြားခြားဘယ်နဲ့ကြောင့်သူ့ဟာသူလာပြီးတော့ဥချပြီးသုံးဝပြုစုနေတယ်ဆိုတာတပည့်တော်ဖြင့်မစင်စားတတ်အောင်ပဲတဲ့ဟုတ်တယ်သူဟာအဲ့ခရိယာမပဲတခါမှလည်းသူတို့ဘုန်းကြီးလည်းဥမချဘူးဘုန်းကြီးလည်းမတွေ့ဘူးမကြုံဘူးဆိုတော့မှရဲ့အဲ့ဒါလာပြီးကြာကြာနာနာဥချပြီးရင်းနှီးနှီးစကားပြောပြီးဆုံးကတော့လည်းဆုံးဝိုင်းပြင်ပြက်ပြီးတခါတရားဟောတဲ့အခါကျတော့လည်းတရားလည်းသူဝင်လာတာပဲ အဲပြီးမှပြန်သွားတယ်ဟိုဗုဒ္ဓဘာသာ အမျိုးသမီးကအဲ့ဒါလိုလာလောက်တယ်ဆိုလို့ရှိရင်တော့သိမထူးဆန်းလာဘူးပေါ့လေအခုကခရိယာအမျိုးသမီးကဘာမှလည်းအကျိုးအကြောင်းလည်းသိလည်းမသိပဲနဲ့အဲလာပြီးတော့အဲ့ဒါလိုလောက်တာဆိုတော့ထူးဆန်းတယ်ဘုန်းကြီးကမြတ်စွာဘုရားဟောထားတဲ့တရားတစ်ပုဒ်ရှိတယ်ပုပ္ပေဝသဏိဝါဒေနပစ္စုပ္ပန္နဟိတေနဝါ ဧဝံတံဇာယတိပေမံဥပ္ပလံဝယထောတကေပုပ္ပေရှေးရှေးဘဝများကပဏိဝသေနအတူတကွနေထိုင်ခဲ့ဘူးခြင်းကြောင့်တော်၎င်းပစ္စုပန္နာဟိတေနဝါယခုမျက်ပေါက်ဘဝမှာတဦးအကျိုးကိုတဦးဆောင်ခြင်းဖြင့်၎င်းဧဝံဤနည်းနှမျိုးဖြင့်ပုပ္ပေဝတဏိဝသေနပစ္စုပန္နာဟိတေနဝါဧဝံတံဇာယတိပေမံဥပ္ပလံဝယထောတကေ ဧဝဤနည်းနှမျိုးဖြင့်ပေမံချစ်ခင်ခြင်းသည်ဇာယတိဖြစ်ပေါ်၏ကိမိဝအဘေကဲ့သို့နိဟုမူကားဥဒကေရေ၌ဥပ္ပလံကြာသည်ဇာယတိဤဝဖြစ်ထွန်းပေါ်ပေါက်တကဲ့သို့သည်တဲ့တူနဲ့တူမေတ္တာထားကြခင်မင်ကြတယ်ဆိုတာတဲ့ရှေးရှေးကအတူတကွနေခဲ့ဘူးလို့ယင်လည်းပဲဒီဘဝမှာ အင်းမင်းညမေတ္တာထားကြတယ်တဲ့ဒီအကြောင်းအကြောင်းကြောင့်လည်းဖြစ်တဲ့တဲ့တခါရှေးကအတူနေခဲ့ဘူးတာမဟုတ် တော့လည်းပဲဒီမျက်မှောက်ဘဝမှာတူအကျိုးကိုတူဆောင်လို့အချင်းချင်းယေရှုအတုံးအပြန်အကျိုးအတုံးအပြန်ရှိခြင်းကြောင့်လည်းပဲတူတူချစ်ခင်ကြတယ်မေတ္တာသက်ဝင်ကြတယ်တဲ့အဲ့ဒီနှစ်ကြောင်းတစ်ကြောင်းကြောင်းကြောင့်ဖြစ်တယ်တဲ့မြတ်စွာဘုရားမိန့်ထားတယ်မိန့်ထားတော့ အဲ့ဒီကကလေးမလေးလည်းဒီလိုပဲနဲ့တူရတယ်တခါမှလည်းမတွေ့ဘူးမမြင်ဘူးမသိဘူးမကြားဘူးပဲနဲ့အဲ့ဒါမြင်တာနဲ့လာပြီးတော့ဘာသာကြားကိုပဲဝတ်ချပြီးတော့ဝတ်ပြုစုတယ်ဆိုတော့ရှင်းကပိဿုပါဏဟိတခေါ်တဲ့မျက်မှောက်ဘဝမှာအချင်းချင်းအပြန်အလှန်ကြိုးကျေးဇူးပြုမှုဆိုတာအဲ့တော့ပဲရှိမလဲသိတောင်မသိမြင်တောင်မမြင်ဘူးလားအဲ့တော့ရှင်းကဥပ္ပေဝသဏိဝါသ ရေရှိကအတူတကွနေခဲ့ဘူးလို့ဖြစ်မှာပဲလို့စိတ်ထဲဆင်ញင်မိတယ်အခုအခုဘုန်းကြီးတို့စာအုပ်တော့ရိုက်နေတယ်အနောက်တိုင်းမှာဘဝပြဒနာဆိုတာစာအုပ်တော့ရိုက်နေတယ်အဲ့ဒီထဲမှာအမေရိကန်တက္ကသိုလ်ယောက်ကသူကရှိဘဝကအလေးအကျင့်ပြုခဲ့လို့နဲ့တူပါတယ် သမထဘာဝနာဝိပဿနာဘာဝနာတစ်ခုခုအထူးသဖြင့်သမထဘာဝနာအလေးအကျပြုခဲ့လို့ ਨੇ တူပါတယ်ဒီ20နှစ်အရွယ်မှာ22နှစ်မတိုင်ခင်ကတော့ဘာမှမဖြစ်ဘူး22နှစ်အရွယ်မှာသူရားတွေအလိုလိုဖြစ်ပြီးတော့သူဘာလုပ်တယ်လဲလို့ဆိုတော့ဟိုသူစီကိုယောဂဝေဒနာကုဘိုလ်ရလာတဲ့ပုံကိုယ်တွေရဲ့အတိတ်ဘဝအကြောင်းတွေ သူသွားသိပြီးတော့အဲ့ဒါတွေသူကပြန်ပြီးပြောပြတယ်ဒီယောဂဝေဒနာဟာဘာအကြောင်းအတိတ်ဘဝတုန်းကဘာလောက်ခဲ့လို့အခုဒီယောဂဝေဒနာ ဖြစ်တာပဲ။ယံဒီယောဂဝေဒနာပျောက်ခြင်းတယ်ဆိုလို့ရှိရင်ဘယ်လိုလုပ်ဘယ်လိုလုပ်လို့ဆိုပြီးတော့သူကကုထုံးနဲ့ညွှန်ကြားတယ်။သူညွှန်ကြားတဲ့ကုထုံးတွေထဲမှာ စိတ်ဓာတ်ပြုပြင်ရေးအမြဲတမ်းပါတယ်။စိတ်ဓာတ်ပြုပြင်ရေးအမြဲတမ်းပါတယ်။အဲ့ဒါကို စိတ်ပညာပါရဂူဒေါက်တာဘွဲ့ရတဲ့အမေရိကန်စာရေးဆရာမတယောက်ကသူရဲ့မှတ်တမ်းတွေကြည့်ဝေဖန်ပြီးတော့စာအုပ်ထုတ်ရေးတာလူရင်းကတော့တမလွန်ဘဝဆိုတာရှိတယ်ကံကံရဲ့အကျိုးတရားဆိုတာရှိတယ်လို့ပြလို့ရင်းပါပဲအဲ့ဒါသူနိသူဟန်နဲ့အဲ့ဒါပြထားတာအဲ့ဒါပြလို့ရင်းပါပဲဒါကိုအကြောင်းအကျိုးစီလျော်ညီညွတ်အောင်စာရေးဆရာက သိပညာနီးဒါသနာအခုခေတ်တော့ဒါသနာပေါ့လေ philosophy နီးတွေနဲ့ဝေဖန်စိစစ်ပြီးတော့တင်ပြထားတာအဲအဲ့ဒီစာကိုဘုန်းကြီးတို့ဘာသာပြန်ပြီးတော့အခုရိုက်နေတဲ့စာဖောင်ချော6ဖောင်အထိအဲ8ဖောင်အထိရတယ်နောက်ဟိုတင်းလောက်ဆိုရင်တော့10ရက်လောက်ဆိုရင်တော့ရိုက်လို့ပြီးမယ်နဲ့တူရတယ်အဲ့ဒီထဲမှာအဲ့ဒီအမေရိကန်တကား ဟောတဲ့အထင်မှာဘာပါလဲလို့ဆိုတော့အခုဘဝသူစီမှာလာပြီးတော့ယောဂဝေဒနာကုကြတကြုံစည်းကြတဲ့လူတွေဟာတဲ့အတိတ်ဘဝတစ်ချိန်ချိန်တုန်းကတဲ့အချင်းချင်းတန်ရောစဉ်မျိုးတွေနဲ့ခြိပတ် နှောင်ဖွဲ့ခဲ့ကြတယ်တဲ့ဒါကြောင့်မလို့ဒီဘဝမှာ သူ့စီမှာလာပြီးတော့ဆုံကြရတယ်လို့ဒီလူကသူ့ဟောတဲ့စာထဲမှာပါတယ်အဲတော့ ရှင်းဘဝကအချင်းချင်းတန်ရောစဉ်မျိုးတွေနဲ့ရှိခဲ့နှောင်ခဲ့ကြတယ်ဆိုတာကိုလည်းပဲသူထဲမှာတနေရာမှာဖော်ပြထားတာပါတယ်ဘယ်လိုတန်ရောစဉ်နဲ့ဘယ်လိုအတူနေခဲ့ချီနှောင်ခဲ့ကြတယ်ဒါကြောင့်မလို့ဒီဘဝဘာဖြစ်တယ်ဆိုတာဒီတော့ဘုန်းကြီးကဒီတရားအခုဒီတရားစစဉ်ကတော့ဒီဟာအခုဒီဟိုကအကြောင်းရောဒီစာအုပ်အကြောင်းရောပြောဖို့စိတ်ကူးမရှိပါဘူးအခုတော့စိတ်ထဲက ဆက်သွားတယ်အကြောင်းချင်းကဆက်ဆက်မိသွားတယ်အဲ့ဒီမြတ်စွာဘုရားဟောတဲ့တရားတရိယာပြီးတော့ဒီစာအုပ်ကလည်းစာဖောင်ကျော်ကဒီနေ့ဒီနေ့ရတဲ့စာဖောင်ကျော်ကိုဘုန်းကြီးကပြန်စစ်တဲ့အခါကျတော့အဲ့ဒါသွားပြီးတွေ့တယ်တွေ့တော့အခုချက်ချင်းပဲစိတ်ထဲမှာဩဒီမြတ်စွာဘုရားတရားကအဲ့ဒီလူရဲ့စကားနဲ့တူနေဖို့ပဲလို့ချက်ချင်းစိတ်ထဲမှာတတိယလို့ဘုန်းကြီးကပြောတာဒါကြောင့်အဲ့ဒါတော့နည်းနည်း ဖတ်ပြရအောင်မထွားရင်အဲ့ဒါကိုဖတ်ပြရအောင်မလားမပြပါနဲ့တော့ဟမ်မပြပါနဲ့တော့ဟောအဲ့ဒါအဲ့ဒါသွားတွေးပြီးတော့သူကလည်းဘုရားတရားနဲ့သွားကြိုက်နေပါလားလို့အခုချက်ချင်းပြောရင်းကစိတ်ထဲမှာစဉ်းစားမိတာပါမမဲလေးစိတ်ကလည်းမြန်လိုက်တာနော်ဒီမှာလည်းပြောနေခိုးလဲစိတ်ကရောက်သွားတယ်ဒါကြောင့်မြတ်စွာဘုရားက စိတ်များမြန်လိုက်တာတဲ့စိတ်မြန်တာကတော့ဘာနဲ့တူတယ်လို့ဥပမာတောင်ပေးเสียမရှိဘူးတဲ့တရားပြောရင်လည်းအဲ့ဟာသွားပြီးတတိရတယ်ကင်တာဖြစ်လို့ရှိရင် နားမထောင်ရင်လည်းထောင်နားထောင်ရင်လည်းထောင်နော်ဖြတ်ဖတ်ပြရများစွာသော လူတို့ဤဟောစရာများ၌တူညီသောသမိုင်းနောက်ခံများရှိကြ၏စင်စစ်ဆိုသော လူတို့ဤအတိတ်ဘဝလမ်းကြောင်းအကြံပြင်းသည် တခုတည်းသောအစီအစဉ်အတွင်း၌ကြာရောက်ဟန်လက္ခဏာရှိ၏ဒါကစာရေးဆရာကသူကဝေဖန်တော့ရာကဘာလို့ထူးနေတယ်လဲလို့ဆိုတော့သူတို့ခရိယာအယူဆမှာတမလွန်ဘဝဆိုတာမရှိဘူးရှေးဘဝနောက်ဘဝဆိုတာမရှိဘူးခရိယာအယူဆကတဘဝတည်းပဲဒီတဘဝပြည့်လို့သေပြီဆိုလို့ရှိရင်အဲ့ဒီသေတဲ့လူထဲကသိုးခေါ်တဲ့ဝိညာဉ်လေးကထွက်သွားပြီးတော့ တနေရာနားခိုစခန်းတစ်ခုမှသွားပြီးတော့သူကဝိညာဉ်ဖြစ်နေပဲနေရတယ်သူကဘာတောက်နေရတယ်လဲဆိုတော့သာဝရဘုရားသခင်ကနောက်ဆုံးတရားဆုံးပြတ်မဲ့အချိန်ကိုသူကစောင့်နေရတယ်ဘယ်အချိန်တော့မသိဘူးနောက်ကဘာပေါင်းဘယ်နှဂရီဘယ်နှဂရာကြာမှတရားဆုံးပြတ်မယ်တော့မသိဘူးအဲအဲ့ဒီအချိန်ကိုဒီဝိညာဉ်လေးကဝိညာဉ်ဘဝနဲ့ပဲစောင့်နေရတယ်တခြားဘဝမရှိဘူးအနောက်ဆုံးဘုရားသခင်ကတရားဆုံးပြတ်တဲ့နေ့ကျမှကဲမောင်ဝိညာဉ်လာခဲ့ ကင်မင်းကိုဆုံးပြမယ်မင်းကလူဘဝတုန်းကကောင်းမှုကောင်းတာတွေအပြုများတယ်ကဲမင်းက heaven ကိုသွားကောင်းငင်ပုံနှံသွားဆိုပြီးဆုံးပြပေးရမင်းကတော့လူဘဝတုန်းကမကောင်းမှုအကုသိုလ်တွေအပြုများခဲ့တယ်ဒါကြောင့်မလို့မင်းကတော့ထာဝရငရဲသွားဆိုပြီးတော့ဘုရားရှင်ကတရားဆုံးပြပေးမှာကိုအဲ့ဒါစောင့်နေရတာနောက်ဘဝဆိုတာသူတို့မှမရှိဘူးတမလွန်ဆိုတာမရှိဘူးအဲ့တမလွန်ဘဝမရှိဘူးလို့ခံယူထားတဲ့လူတွေကြားထဲမှာဒီက တမလွန်ဘဝကသွားပြီးထင်းထင်းရှားရှားကြီးရောက်နေလို့သူကထူးနေတာများစွာသောလူတို့ဤဟောစရများ၌တူညီသောတမိုင်းနောက်ခံများရှိကြ၏စင်စစ်ဆိုသောလူတို့ဤအတိတ်ဘဝလမ်းကြောင်းအကြံပြင်းသည်တခုတည်းသော အစီအစဉ်အတွင်း၌ကြာရောက်ဟန်လက္ခဏာရှိအစဉ်တစ်ခုမှအတ္တလန္တိတ်ရှေးဟောင်းဤကျရောမဘာသာရေးစစ်ပွဲခေတ်နှင့် ကိုလိုနီခေဥပိုင်းတို့ဖြစ်၍အခြားအစဉ်တစ်ခုမှာအတ္တလန္တိတ်ရှေးဟောင်းဤပြည့်ပြင်သစ်တွင်14ဆက်မြောက်လူဝီဘယင်15ဆက်မြောက်လူဝီဘယင်16ဆက်မြောက်လူဝီဘယင်များခင့်နှင့်အမေရိကန်ပြည်တွင်းစစ်ခေတ်တို့ဖြစ်ကြ၏ဒါတော့ဒီဒီလောက်ကကြားဖြတ်ဖတ်ကြတာဒါနားလည်မှာမဟုတ်ဘူးလဲပဲမဲ့ကိစ္စမရှိဘူး တရုတ်အိန္ဒိယကမ္ဘောဒီးယားပီရူနော်ဇီလန်အာဖရိကအမေရိက အလယ်ပိုင်းစစ်စလီစပိန်ဂျပန်နှင့်အခြားနိုင်ငံများသည်လည်းအထက်ပါအစဉ်တွင်ရန်ဖန်ရန်ခါပါဝင်လာတတ်၏များစွာသောဟောစရတို့သည်တခုတည်းသောသမိုင်းလမ်းကြောင်းအတိုင်းလိုက်တတ်ကြလေသည်တဖန်ယနေ့ခေတ်ကဘာပေါ်တွင်ရှိနေသောတတ္တဝါများအနက် အများစုသည်လွန်ခဲ့သောတမိုင်းခေတ်ကလည်းကဘာပေါ်တွင် အတူတကွတည်ရှိနေခဲ့ကြသည်ဟု မစ္စတာကေစီကယူဆ၏မစ္စတာကေစီဆိုတာသူကအဲ့ဒီခုနအလိုလိုအကြမ်းမြင်ရတဲ့တကားမိသားစုတန်ရောစဉ်တငယ်ချင်းမိတ်ဆွေတန်ရောစဉ်အချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်မျိုးများဖြင့်ယခုခေတ်တွင်ခြိနှောင်ထားကြသူတို့သည် ယခင်သမိုင်းခင်များတွင်လည်းအလားတူတန်ရောစဉ်ဂျိုးများဖြင့်နှောင်ဖွဲ့ရစ်ပတ်ခဲ့ကြပေလိမ့်မည်ကေစီထံအမေးလာသော သူတို့အ ਨੇ အများစုမှာဤနည်းမျိုးဖြင့်အချင်းချင်းဆက်ဆက်မှုရှိရှိနေကြသည်တာဖြစ်၏တဲ့ဟောဘယ်နဲ့တော့အခုနဘုရားဟောနေဟောဒူးမနေဘူးလားဒူးနေတယ်နော်အဲ့ဒါသွားပြီးတရိယာလို့ အဲ့ဒါခုနပုတ်သေးဝတဏိဝသေနပစ္စုပ္ပန္နဟိဒေနဝါဆိုတဲ့ဘုရားစကားနဲ့သွားပြီးတူးနေတယ်အဲ့ဒါလေးပြန်ပြီးဖတ်ပြမယ်တဖန်ယနေ့ခေတ်ကဘာပေါ်တွင်ရှိနေသောတတ္တဝါများအ ਨੇ အများစုသည်လွန်ခဲ့သောသမိုင်းခေတ်ကလည်းကဘာပေါ်တွင် အတူတကွတည်ရှိနေခဲ့ကြသည် ဟုမစ္စတာကေစီကယူဆ၏ မိသားစုတန်ရောစဉ်တငယ်ချင်းမိတ်ဆွေတန်ရောစဉ်အချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်ဂျိုးများဖြင့်ယခုခေတ်တွင်ချီနှောင်ထားကြသူတို့သည်တရားအချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်ဆိုတာပစ္စုပန်နဟိတေနဝါဆိုတဲ့စကားနဲ့တထပ်တည်းပဲယခုခေတ်တွင်ချီနှောင်ထားကြသူတို့သည်ယခင်သမိုင်းခေတ်များတွင်လည်း အလားတူတန်ရောစဉ်ကြိုးများဖြင့်နှောင်ဖွဲ့ရစ်ပတ်ခဲ့ကြပြီလိမ့်မည်မစ္စတာကေစီထံအမေးလာသူတို့အ ਨੇ အများစုမှာဤနည်းမျိုးဖြင့်အချင်းချင်းဆက်ဆက်မှုရှိနေကြသည်သာဖြစ်၏တဲ့။ဒါဘုန်းကြီးတရားကခိုးပြောဒီရောက်ဒီပြောဟိုရောက်အဲ့ဒါသူအကြအမြင်နဲ့တွေ့တဲ့အသည့်အမြင်က မြတ်စွာဘုရားရဲ့တရားနဲ့သွားပြီးတူးနေတာဘုန်းကြီးကချက်ချင်းသတိရလို့အဲသူဟာတွေတတိကအခိုင်အလုံတွေနဲ့မှတ်တမ်းအပြည့်စုံတဲ့အခိုင်အမာတွေကိုသူတို့ဝေဖန်စစ်စစ်ပြီးတော့ရေးထားတာအဲဒါကြောင့်ဘုန်းကြီးကအမြတ်ဘဟုတုတ္တဖြစ်ဖို့ရာအတွက်အဲဒီစာအုပ်ဘာသာပြန်လိုက်တယ်ဒီတော့အဲ့ဒီခုနပြောတဲ့ဒီဟိုကမိန်းကလေးလဲအဲ့ဒါလိုပဲ မြတ်စွာဘုရားမိတ်နဲ့ရှေးရှေးဘဝတွေကအတူတကွနေကြကြမှုဆိုတဲ့တန်ရောစဉ်ကျိုးနဲ့ခြိနှောင်ရပ်ပတ်ခဲ့ကြလို့မလို့ဒီဘဝမှာဒီလိုတွေ့ရကြုံရတယ်လို့ယူဆနိုင်တာပေါ့လေနောက်တစ်ခုအတွေ့အကြုံတစ်ခုပြောအောင်မယ်ဒီဟိုမှာပဲညနေပိုင်းဘုန်းကြီးကိုလံဘူမှာဘုန်းကြီးကျောင်းကမြို့လယ်မှာဆိုကြပါစို့ဝိသုဒ္ဓရာယုံတိုက်လို့ပဲခေါ်ပါတယ်မန္တလေးမဟာဝိသုဒ္ဓရာယုံတိုက်ရဲ့တိုက်ခွဲပေါ့လေ ဒါပေမဲ့ညနေတိုင်းညနေတိုင်းပင်လယ်ကမ်းခြေသွားပြီးတော့ဘုန်းကြီးတို့အညောင်းပြေလမ်းလျှောက်လေ့ညင်းခံတယ်အဲ့ဒီမှာအမှန်ကောင်းတယ်ပင်လယ်ကမ်းခြေရလည်းတန့်တန်တဲ့နေ့အဖော်ဘုန်းကြီး၃ပါးအဲ့ဒါလိုပင်လယ်ကမ်းခြေသွားကြတော့ပင်လယ်ကမ်းခြေအတိုင်းလမ်းလျှောက်ကြလျှောက်တာတော့လူချင်းတဲ့နေရာလျှောက်တာပါပဲအများလျှောက်တဲ့နေရာမလျှောက်ပါဘူး မိတ်ဆွေဘုန်းကြီးနှစ်ပါးကသူကရှေ့ကသွားနေတယ်ဘုန်းကြီးကနောက်ကဖြည်းဖြည်းလျှောက်တယ်ဘာကြောင့်လဲတော့မသိပါဘူးစာစဉ်းစားလျှောက်နေတာလားမသိဘူးအဲ့ဒါမှတနေရာကြတော့အဲ့ဒါလိုပဲမိန်းကလေးတယောက်သူလည်းပဲ16နှစ်17နှစ်လောက်ရှိမှာပါပဲခဝဲဝဲကပဲပြုံးပြုံးပြုံးပြုံးနဲ့လာပြီးရှေ့ရောက်တဲ့အခါကျဖြတ်ခနဲ့ထိုင်ပြီးဥချတယ်ဥချပြီးတော့ပြုံးပြုံးပြုံးပြုံးနဲ့ဟာမသူတို့ကောဟိတရန်တော့ရတယ် အဲ့ဒါနားလဲသလားအင်္ဂလိပ်စကားလေဟာမုဒရုကောဟိရယနောဆိုတာဒီအင်္ဂလိပ်စကားနားလဲလားဘုန်းကြီးဘယ်ကြွမလို့ပါလဲဖေရာတဲ့အင်္ဂလိပ်စကားမဟုတ်တိခိုးစကားဘုန်းကြီးဘယ်ကြွမလို့ပါလဲဖေရာတဲ့အဲ့လိုဆိုပြီး तू အမလေးရှေးကတိဘူးကြွမှုခင်မင်ဘူးလို့ပဲကြီးညိုဘူးလို့ပဲရှောက်နေအဲ သူစကားပြောနေလို့ခဏရပ်ပြီးစကားပြောရသေးတယ်ဘုန်းကြီးကလည်းဘယ်သွားမလို့ဘယ်လာမလို့ပြောတော့ပေါ့လေသူကအဲဘယ်နေပါတော့ဘယ်နိုင်ငံကဘာတော့ဘာတော့နဲ့ရှောက်မေးတယ်ဘုန်းကြီးလည်းရှောက်ပြောတော့ပေါ့လေပြီးတဲ့အခါကျတော့ရှေ့ဆက်သွားတယ်ရှေ့ကဘုန်းကြီးနှစ်ပါးကနောက်ပြန်ကြည့်တော့ဘုန်းကြီးအဲ့ဒီမှာရပ်ပြီးစကားပြောနေတာတွေ့တော့သူတို့လည်းရပ်ဆောင်နေအဲဟိုသူတို့မိတဲ့အခါကျတော့ဘယ်ကတကာရင်တကမရင်နေများတွေ့နေပြန်တော့နဲ့သူတို့အဲ့တော့ဘုန်းကြီးကလည်းဖြတ်ခနဲ့ပြောလိုက်တယ် ဟိုရှေးဘဝတုန်းကတကရင်တကမရင်အခုလာတွေးနေတာလေလို့ဘုန်းကြီးပြောလိုက်တယ်ဘယ်တော့ခါမှသူ့တွေ့လဲမတွေ့တီးလဲမတီးဘူးအဲ့ဒီကသူလည်းပဲလေညင်းခံလမ်းလျှောက်လာတာဘုန်းကြီးတို့လည်းပဲလမ်းလျှောက်လေညင်းခံလာတာပဲဒါလည်းပဲအခုဘုန်းကြီးပြောတဲ့အတိုင်းပေါ့ရှေးဘဝတုန်းကတွေ့ခဲ့တွေ့ခဲ့ဘူးတဲ့တခါရင်တကမရင်မယ်အဲ့ဒါလိုပဲဖြစ်မယ်ဘုန်းကြီးတို့ပရိသတ်တရားကိုတော့မျက်ခြေမပြတ်ပါနဲ့နော်ဘုန်းကြီးကဘေးဖောက်ပြောပေမဲ့လို့ ဗဟုသုတလည်းဟုတ်မှတ်စရာလည်းဟုတ်မြတ်စွာဘုရားတရားတော်နဲ့လည်းကိုက်ညီတာလေးတွေဟုတ်ကိုပြိတ္တကိုမှုပြောရတယ်သူများပြိတ္တတော့ပြောပါဘူးဟုတ်ကဲ့လားဘာလို့ကိုပြိတ္တတော့ကိုပြောရလဲဗဟုသုတဖြစ်အောင်တရားသဘောနားလည်သင်တာနားလည်အောင်သူများပြိတ္တပြောလို့ရှိရင်တော့ပြောမမလေးဘုန်းကြီးကလည်းဘယ်ဘာတွေလျှောက်ပြောနေတော့မဖြစ်မှာပေါ့မဟုတ်ဘူးလားဒီတော့အဲ့ဒီ ဟမ္မန္တောတဆိုတဲ့မြို့လေးကညနေပိုင်းကြတော့ဘုန်းကြီးတို့အခုနအင်္ဂလိပ်ဘုန်းကြီးရှိတဲ့တောထဲကိုသွားတယ်တကားကအဲ့ဒီဘုန်းကြီးနဲ့တွေ့ရအောင်ပါဗျာတဲ့သူလည်းတွေ့ကြမှာတဲ့တနေ့တော့သွားကြအင်္ဂလိပ်ဘုန်းကြီးကညာနာဝိမလခေါ်ကြတော့တွေ့တယ်ပြီးတော့ဒီတိုင်လေးတိုင်သာလောက်ရှိတဲ့ကျောင်းလေးပါပဲအဲ့ဒီကျောင်းလေးမှသူသတင်းသုံးတယ်တောရဲ့အလယ်မှာပါပဲတွေ့တဲ့အခါကျတော့ အလဘတံလဘစကားပြောပြီးတော့ဘုန်းကြီးကမေးတယ်အရှင်ဖရာအခုဘယ်တရားများနှလုံးသွင်းနေပါသလဲလို့မေးတော့သူကဖြေတယ်အခုဘယ်တရားကိုမှစိတ်ဝင်တစားစူးစူးဆိုက်ဆိုက်နှလုံးမသွင်းနိုင်ပါဘူးတဲ့ကျမ်းမာရေးပြက်တာနဲ့ကျမ်းမာရေးကိုပဲဘယူဆိုင်စောင့်ရှောက်နေရပါတယ်တဲ့ရှေးကတော့အာနာပါနကမ္မထာမဲ့ စီးပြန်ပါတယ်တဲ့ကျမ်းမာစဉ်ကတော့အခုတော့မကျမ်းမာလို့မဟုတ်ဘယ်တရားမှကောင်းကောင်းနှလုံးမသွင်းနိုင်ပါဘူးတဲ့ကျမ်းမာရေးကိုပဲအာယုံစိုက်ကုသနေရပါတယ်တဲ့ဒါနဲ့ဘုန်းကြီးကဒီလိုဆိုရင်ရှင်ဖျားတော်တဲ့နေတာတဲ့တော့မြို့မှာတက်ပြီးနေတာကစေဝါဒတ်စာဆရာဝန်နဲ့ပိုးပြီးတော့နီးနီးကပ်ကပ်လွယ်လွယ်ကူကူဖြစ်တော့ကျမ်းမာရေးအတွက်ပိုးပြီးကောင်းမှာပေါ့ယောဂဝေဒနာပိုးပြောက်လွယ်မှာပေါ့ ဟမန္တောတဆိုတာမြို့ကလည်းဟိုဘက်၃မိုင်လောက်ဝေးတယ်ဆိုတော့အဲ့ဒီမြို့လေးသွားပြီးသတင်းသုံးနေကောင်းသားပဲဖရာလို့ရှောက်တော့သူကဘာပြောလဲလို့ဆိုတော့အဲ့ဒီစကားဘုန်းကြီးကမှတ်ထားတယ်နောက်လည်းမိတ်မမဟုတ်ဘူးတော်နဲ့ပြောလဲလို့ဆိုတော့အဲ့ဒါလည်းသိပါတယ်တဲ့မြို့ပေါ်တက်ပြီးတော့ကုမယ်ဆိုလို့ရှိရင်ဆရာဝန်ထေဆေဝတ္တဆိုတာလွယ်လွယ်ကူကူရလို့ယောဂမြန်မြန်ပြောက်ကင်းနိုင်မယ်ဆိုတာတော့သိပါတယ်တဲ့သို့ပေတဲ့တဲ့ တရားမတိုးတက်ပေတဲ့လည်းပဲတရားမဆုတ်ယုတ်ခြင်းတဲ့အတွက်ဒါကြောင့်ရွတ်ဝတ်တက်မကူတာပါတဲ့ရွတ်ဝတ်တက်နေလို့ရှိရင်အာယုံ၅ပါးကအင်မတန်ပေါ်များပါတယ်တဲ့အဲ့ဒီအာယုံ၅ပါးကိုတွေ့ကြုံရပြီဆိုလို့ရှိရင်စိတ်မှာပြင်းပြင်းထန်ထန်မဟုတ်တော့မှအ ਨੇ ဆုံးကိလေသာနည်းနည်းပါးပါတော့ဖြစ်လို့စိတ်အငြိကြီးဖြစ်တော့ နဲ့ပဲဒီအာယုန်နဲ့မတွေ့အောင်တောထဲမှာရှောင်းနေပါတယ်တဲ့ဒီမှာလဲစေဝတ္တသဆိုတာတကာကပုတ်ပေးလို့မလို့ရပါတယ်တဲ့ရံဖယံခါလဲဆရာဝန်လဲလာကုပါတယ်တဲ့ဟောသူပြောတာမှန်တာပဲအ ਨੇ ဆုံးမြို့ခွန်နေအတန်ချက်သက်တန်ကြားလို့ကိုကလည်းပဲလောဘကိုပယ်တတ်ထားနိုင်သေးတဲ့ပုဂ္ဂိုလ်ကမဟုတ်တော့လောဘက ရှိသလောက်ကရှိနေသေးတော့အတန်ချက်ဆက်ကตายရတဲ့တခြင်းဆံတစ်ခုသွားကြားမိရင်ပဲကြားကြားခြင်းတော့နှစ်ချိုက်မိမှာပဲလောဘဖြစ်မိမှာပဲตายရမိမှာပဲตายရမိမှာပဲမဟုတ်ပါဘူးตายရမိတာပဲပြီးတဲ့အခါကျတော့မှတတိယတော့မှဟဲ့တဲ့နဲ့ငါမဟုတ်တဲ့ဟာလေ မဟုတ်တာတွေသွားတာယာမိနေဖို့ပဲလို့စိတ်ကတတိယလို့ရှုမှတ်ရင်ဖြစ်စေသုံးမမဟုတ်ယောနိတော်မနတိကာရနဲ့သိသိရင်ဖြစ်စေဓမ္မမဟုတ်မိမိလုံမြဲအလုပ်ကိုအာယုံပြုလို့သိသိမိရင်ဖြစ်စေအဲ့ဒီအခါမှသာဒီလောဘတက်တာမယ်သို့မဟုတ်ငြိမ့်သွားမယ်အစာဥတော်ဖြစ်အောင်မှာပဲဘာကြောင့်လဲဆိုတော့လောဘအငြိအကျေဖြစ်เสียအာယုံနဲ့သွားတွေ့တာကို အဲ့တော့မြို့ပေါ်ရွာပေါ်ရပ်ပေါ်မှာတော့နေရင်တော့ဒါကတော့တနည်းမဟုတ်တနည်းယုံရတာပဲအဲတောထဲမှာနေတဲ့အခါကျတော့ဘယ်အတန်80တန်မှလည်းမကြားရဘူးဘယ်လှလှပပမှဘာမှလည်းမြင်စရာမရှိဘူးဘယ်အရသာကောင်းကောင်းမှလည်းပဲစိတ်ထဲမှာညှော်မှန်းပြီးတွေးစရာစားစရာမရှိဘူးမှုေးစရာနံစရာလည်းမရှိဘူးအဲ့ဒါလို့ဆိုတော့စိတ်အငြိအကျေးဖြစ်စရာအာယုံကလုံးဝလောက်နီးပါး မရှိဘူးဆိုတော့လောဘဒေါသမောဟအငြိအကျေးအဖြစ်တက်တာတော့ကိုသူစကားမမှန်ဘူးလားမှန်တယ်အခုယောဂီတွေတဏ္ဍမှာဘာယာနှစ်သက်တတ်မဲ့တတ်တဲ့လောဘကုံသွားပါလားမကုံသေးဘူးနော်သိကြလားကိုယ့်ကိုယ်ကိုသိလားအမဲတော်သားပဲနော်လောဘမကုံသေးတော့လည်းပဲ အခုဒီမှာအာထုတ်နေတခိုက်မှာယောဂီတွေရုပ်ရှင်ကိုကြည်ချင်းကြောင့်ဖြစ်တဲ့လောဘဒေါသဖြစ်သလားဟောမဖြစ်ဘူးဘာကြောင့်မဖြစ်တာလဲအဲ့ဒီရုပ်ရှင်အာယုံနဲ့မကြုံလို့မဟုတ်ပေဘူးလားရုပ်ရှင်အာယုံနဲ့မကြုံတော့ဟောလောဘဒစိတ်တေသာမတက်တာဘူးလားတက်တာတဲ့ဒေါသကမတက်တာဘူးလားတက်တာတဲ့ရုပ်ရှင်ကြည့်မိရင် ရုပ်ရှင်တွေကစိတ်ဆိုးစရာသွားတွေ့ရင်စိတ်ဆိုးလဲဦးမယ်ဒေါသဖြစ်လဲဦးမယ်မဟုတ်လားဝမ်းနဲ့စရာသွားတွေ့ရင်လည်းပဲဝမ်းနဲ့မှုဆုံးတဲ့သောဒေါသဖြစ်လဲဦးမယ်စိတ်အညစ်အကြေးတင်လဲဦးမယ်ဟောအခုအဲ့ဒီအာယုံနဲ့မယုံတော့တာယာတတ်မဲ့တဲ့လောဘလည်းမဖြစ်ဘူးစိတ်ဆိုးစိတ်ပြတ်တဲ့ဒေါသလည်းမဖြစ်ဘူးဟောအညစ်အကြေးသက်သာတယ်မကောင်းဘူးလားအဲ့လိုဆိုဆင်းရဲလားချမ်းသာလားချမ်းသာတယ်ဒါဒီလိုဆိုတော့ယောဂီတွေချမ်းသာကြိုက်သလားဆင်းရဲကြိုက်သလား ချမ်းသာကြရဲ့ချမ်းမြေ့တာမထွက်နဲ့မဟုတ်ဘူးလားချမ်းမြေ့တာမထွက်နဲ့ထွက်လိုက်တာနဲ့ဟိုဘက်ရောက်လိုက်တာနဲ့အဲ့ဒီအာယုံတစ်မျိုးမျိုးနဲ့မတွေ့နိုင်ဘူးလားတွေ့ရင်တော့လောဘဒေါသတစ်ခုခုဖြစ်ပြီးအငြိအကျေးတင်ပြီးတင်ပြီးဆိုလို့ရှိရင်တော့ဆင်းရဲပြီမသေးကြဘူးလားအဲ့ဒါကြောင့်မလို့ချမ်းမြေ့ခြင်းရင်ချမ်းမြေ့ကမထွက်နဲ့ဟုတ်ကဲ့လားချမ်းမြေ့ခြင်းဘာလို့ရမလဲ ချမ်းမြေ့မထွက်နဲ့တဲ့နော်မဲဒီစိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲတဲ့ဟောမှန်သလားအဲ့ဒါပြောတာပြောင်းလေဖုံဖုံကောင်းအာယုံဒီအငြိအကျေးဖြစ်လာရဲ့အငြိအကျေးဖြစ်เสียအာယုံဒီစိတ်ရောက်နေလို့အာရတတ်မဲ့တဲ့လောဘဖြစ်ရင်ဖြစ်စေစိတ်ဆိုးစိတ်ပြတဲ့ဒေါသဖြစ်ရင်ဖြစ်စေ အဲ့ဒီအာယုံကိုဆက်အာယုံမပြုတ်နဲ့တော့တဲ့ကုသိုလ်ဖြစ်เสียအာယုံစီစိတ်ကိုအတင်းတွန့်ပို့ပြီးပြောင်းပြေးရတဲ့ကုသိုလ်ဖြစ်เสียအာယုံဆိုတာမြတ်စွာဘုရားဂုံကိုအာယုံပြုတ်လိုက်ရင်ကုသိုလ်မဖြစ်ဘူးလားတရားတော်ရဲ့ဂုံကိုအာယုံပြုတ်ရင်ကကုသိုလ်မဖြစ်ဘူးလားအဲ့ဒီပေါ်ပြောင်းလိုက်ပေါ်စိတ်ကြည်ပြောင်းလို့မရဘူးဆိုလို့ရှိရင်နှုတ်ကကူပေးပေါ့ဟုတ်ကဲ့လားစိတ်ကြည်ပြောင်းလို့မရဘူးဆိုရင်နှုတ်ကကူပေးဆိုတာဘာပြောတာလဲဟမ် အရဟံကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဆင်ញင်လိုက်တယ်။အိုးမြတ်စွာဘုရားမတော်လောဘလည်းကင်းဒေါသလည်းကင်းမောဟလည်းကင်းအညစ်အကြေးတွေကင်းလို့မလို့ဖြူစင်ခြင်းအတိကျနေတဲ့ရှင်တော်မြတ်ဘုရားပါလားဟောမဆင်ញင်နိုင်ဘူးလားဆင်ញင်နိုင်ပြီအဲ့ဒါလောက်ဆင်ញင်နိုင်ရင်လည်းကဲဟိုအာယုံပြုတ်နိုင်ပြုတ်ဖို့ရသိရောက်အောင်မလားမရောက်တော့ဘူး ဒီတဲ့ပူခြင်းနေရင်သမ္မာသမ္ဗုဒ္ဓောသိစရာမှန်သမျှတစမကြံတရားမူညာဖြင့်အမှန်တိုင်းသိတော်မူသောမြတ်စွာဘုရားဝိဇာစရဏတမ္ပန္နောအတိတရားအကျင့်တရားတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားကြီးညိုစရာကြီးပဲအလုံးစုံကိုအကုန်သိတယ်ဒီလိုသိတာဘာကြောင့်လဲကျင့်လို့ကျင့်ရင်သိတယ်သိရင်ချမ်းသာတယ်မဟုတ်ပေဘူးလား ဒါကျင့်ရင်သိတယ်သိရင်ချမ်းသာတယ်ဆိုတာမြတ်စွာဘုရားတပါးတယ်လားဒါဘသူတွေပါတော့အဲတတ္တဝါမှန်သမျှမဟုတ်ဘူးလားတတ္တဝါမှန်သမျှကျင့်ရင်မသိဘူးလားသိတာပဲသိရင်မချမ်းသာဘူးလားချမ်းသာတယ်မကျင့်ရင်တော့မသိပါဘူးချမ်းမြေ့တာလာပြီးတရားအထုတ်တယ်ဆိုပေမဲ့လို့ရှုမှတ်မှုချင်းဆက်ဆက်မိအောင်မကျင့်ဘူးဆိုရင်တော့သိပါမလားမသိရင်တော့ မချမ်းသာဘူးအခန်းပြန်ရောက်စကားပြောတယ်ဆိုရင်တော့ပြီးပြီမဟုတ်ဘူးလားစကားပြောတယ်ဆိုရင်တော့စိတ်အငြိအကျေမတင်မိဘူးလားတင်တယ်မချမ်းသာဘူးဒါကြောင့်မြတ်စွာဘုရားကတော့အကျင့်တရားအသည့်တရားနဲ့ပြည့်စုံတယ်တဲ့ကျင့်လဲကျင့်တယ်ကျင့်လို့လဲသိတယ်ဒါကြောင့်ဝိဇာစရဏတမ္ပန်တော်အတိတရားအကျင့်တရားတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရား ဝါသိသလိုကျင့်၍ကျင့်တဲ့အတိုင်းလဲသိတော်မူသောမြတ်စွာဘုရားဟောမဟုတ်ဘူးလားအကျင့်နိလမှန်နေမသိဘူးလားသိတယ်အကျင့်နိလမှန်နေသိတဲ့အခါကျတော့မကျင့်ဘူးလားကျင့်တယ်ကျင့်မုံနိလမှန်သိတာအခြေခံအဲ့ဒီလိုသိသိခြင်းကြောင့်ကျင့်တယ်ကျင့်တဲ့အတွက်ပဲတခါလက်တွေကိုယ်တွေသိပြန်တယ်ကိုယ်တွေလက်တွေကိုယ်တွေသိတဲ့အခါကျတော့ကိလေသာငြိမ်းတော့ဆင်းရဲငြိမ်းတယ် အဲ့ဒါဝိဇ္ဇာသရဏတမ္ပန္နဂုံပဲဝိဇ္ဇာသရဏတမ္ပန္နောအကျင့်တရားအတိတရားအကျင့်တရားတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဝါသိသလိုကျင့်၍ကျင့်တဲ့အတိုင်းလည်းသိတော်မူသောမြတ်စွာဘုရားဝါဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏတရား15ပါးတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားလောကဝိတုသူကတော်ကျိုးရှိဟုတ်မှန်နှစ်တန်သောစကားကူသာမိန့်ကြတော်မူတတ်သောမြတ်စွာဘုရား အကျိုးလည်းရှိဟုတ်လည်းဟုတ်မှန်လည်းမှန်ဒီစကားပဲမြတ်စွာဘုရားမိန့်ကြတယ်အကျိုးမရှိတဲ့စကားမြတ်စွာဘုရားဘယ်တော့မှမမိန့်ကြဘူးလောကဝိတုတတ္တလောကဩဃတလောက သင်္ခါရလောကတိဟုသော လောကသုံးဝင်ကိုအကုန်စင်သိမြင်တော်မူသောမြတ်စွာဘုရားတတ္တဝါတွေကိုလည်းသိတယ်တတ္တဝါတွေနေရာဘုံဌာနကိုလည်းသိတယ်တတ္တဝါတွေရဲ့တဏ္ဍာမှာစုပေါင်းပါဝင်နေတဲ့ယုတ်နံဆိုတဲ့ သင်္ခါရကိုလည်းသိတယ်အနုတ္တရပုရိသဓမ္မတာရတိမယင်ကြီးချာညာတ attva များကိုယင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌တုပဲကင်းတော်မူသောမြတ်စွာဘုရားပါတယ်အနုတ္တရပုရိသဓမ္မတာရတိ မယင်ကြေးချာညာတ attva များကိုယင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌တုပဲ့ကင်းတော်မူသောမြတ်စွာဘုရားပါတယ်တော့မလေးအမတန်ထင်ရပါတယ်ဒီအိဗေရတော့ကိုဘာသာကိုဆိုကြည့်တာမှာဂိုင်မှာအိဗေကိုမလေးနှုတ်ကဆိုကြည့်တာမှာအနုတ္တရောဆို လိုင်းဆိုင်နေတဲ့တ attva တွေကိုတဲ့ယဉ်ကျေးအောင်ထုံးမရာမှာတော့အတူမရှိတဲ့ဆရာတဆူဖြစ်တဲ့မြတ်စွာဘုရားပဲတဲ့ဟုတ်လားအဆုံးအမကောင်းတယ်လို့ဆိုလို့တော့မဟုတ်လားအဆုံးအမကောင်းရမှာတော့အတုမရှိအတုမရှိတဲ့မြတ်စွာဘုရားတဲ့တချို့ကိုချော်တန်ချော့တယ်တချို့ကို၆တန်ချော့၆တယ်တချို့ကိုအကျိုးကြောင့်ပြောတန်ပြပြောတယ်ပြတန်ပြတယ်အဲ့ဒါလိုအပြင်ဆုံးမတယ်တချို့ကြတော့ 6လို့လည်းမရ6လို့လည်းမရတဲ့ပုံကိုယ်တွေကြတော့ပြစ်ထားလိုက်တယ်မပြောတော့ဘူးလို့ဟောအဲ့ဒီပြစ်ထားခြင်းဟာလည်းပဲသုံးမှဤတစ်မျိုးပဲကိုသားသမီးတွေသုံးမှရမှာလဲဒီလိုပဲတွေ့ဘူးမှာပေါ့ဆရာတို့ဆိုလို့ရှိရင်ပိုးပြီးတော့တီးပြီးဆရာဆိုရင်တတိပေါင်းဆုံးတတိပေါင်းဆုံးဆိုတော့စိတ်ကလည်းအမျိုးမျိုးအသည့်ကလည်းအမျိုးမျိုးဆိုတော့တချို့တတိအကျိုးအကြောင်းပြရတယ်တချို့တတိတချို့တချို့တတိကို ချော့မြောက်ပြီးပြဆုံးမပေးရတယ်တချို့တပည့်ကို၆ပြီးဆုံးမပေးရတယ်ယောဂီတောင်မှတခါတရံဒီလိုလုပ်ရသေးတယ်ဟုတ်တယ်မလားယောဂီတောင်မှတချို့ကောင်းကောင်းအာမထုတ်ဘူးဆိုချော့ပြီးအာထုတ်ခံရတယ်အော်ယောဂီပေါက်စလေးတွေချော့အာထုတ်ခံရအဲတချို့ယောဂီကြတော့ချော့လို့မရမှန်းသိပြီဆိုတဲ့အခါကျ၆ပေးရတယ်၆ပေးတဲ့အခါကျစိတ်ထဲမှာမခံကျင်စိတ်ဖြစ်လာအဲ့ဒီအခါကျတော့အာထုတ်လို့အဲချော့လို့လည်းမရချော့လို့လည်းမရတဲ့ယောဂီကြတော့ ပြစ်ထားလိုက်တယ်သူဘာမှမပြောတော့တရားလာလျှောက်လဲအင်းအင်းကောင်းပြီကောင်းပြီသွားတော့နောက်တိုင်းလေးလာလျှောက်အင်းအင်းကောင်းပြီကောင်းပြီသွားတော့နောက်နေ့လာလျှောက်အင်းအင်းကောင်းပြီကောင်းပြီသွားတော့သိလာ၃ရက်လောက်ကြာတော့ဆရာတော်တော့ငါစိတ်တိုင်းမကြတော့ဘူးငါလောက်တာဟုတ်မဟုတ်လို့အဲ့ဒီကြတော့မှသဘောပေါက်လာပြီးအဲ့သူအာထုတ်တယ်အဲ့လိုလုပ်ရတယ်တဲ့မြတ်စွာဘုရားလည်းဒီတိုင်းပဲချော့တာနဲ့ပုဂ္ဂိုလ်ကိုချော့ပြီးယဉ်ကျေးအောင် ဆုံးမတယ်6ဇာနဲ့ပုဂ္ဂိုလ်ကို6ပြီးတော့ယဉ်ကျေးအောင်ဆုံးမတယ်6လို့လည်းမရ6လို့လည်းမရတဲ့ပုဂ္ဂိုလ်ကြတော့ပြစ်ထားလိုက်တယ်ဆန္ဒဆိုတာကြားဘူးတယ်မဟုတ်လားဆန္ဒဆိုတာမကြားဘူးလားဘာတော့မြင်ပြီးသွဲမောင်ဆန်မဟုတ်လားဟုတ်ကလားမြတ်စွာဘုရားတောထွက်တဲ့အခါကျတော့မြတ်စွာဘုရားနဲ့အတူမြင်းမီးကဆွဲပြီးလိုက်သွားရတယ်ဆိုတဲ့လူလေအမှန်တော့ဆွဲလိုက်တာတော့မဟုတ်ပါဘူးနဲ့ဒီပါတဲ့ဆွဲလိုက်လို့ရှိရင်တော့မြင်းချီတော်နဲ့ကံခံရမှာပဲ မဟုတ်လားမြတ်စွာဘုရားနောက်ကမြင်းကြောဘဝစီးတာနဲ့တူပါတယ်သိဒ္ဓထနောက်ကမြင်းကြောဘဝစီးတာနဲ့တူပါတယ်ဒါပေမဲ့သိဒ္ဓထကမင်းသားဘုရားအလောင်းဆိုတော့သွားပြီးသိဒ္ဓထခါဖက်လို့လည်းမရတော့နောက်ပြန်မြင်းမီးကိုကင်ပြီးစီးလိုက်တာနဲ့တူပါတယ်အဲ့လိုဖြစ်မှာပါအခုတော့မြင်းမီးဆွဲမောင်ခံဆိုပြီးတော့အဲ့ဟာရေးကြတာအမီးနောက်ကဆွဲလို့မြင်းခွာနဲ့ပေါက်မိမှာပဲလို့ဘုန်းကြီးတို့ထင်တာပဲအဲ့မောင်ခံဆိုတာသူ့ ပါဠိနာမည်ကဌာနပါဠိနာမည်ကဌာနနောက်သူလည်းပဲမြတ်စွာဘုရားကြီးညိုပြီးတော့ယဟန်ပြုတယ်ယဟန်ပြုတော့အရှင်ဌာနအရှင်ဌာနနဲ့ထင်ရှားတယ်သူကဒါပေတဲ့တရားကောင်းကောင်းအမထုတ်ဘူးမန်တဲ့ငါကမြတ်စွာဘုရားနဲ့ဖွာပက်တော်ဒီနေ့တဲ့တစ်ချိန်နဲ့ဖွာတာမြတ်စွာဘုရားတောထွက်ကြတဲ့ကပါတဲ့ နေကျွန်တော်နောက်ပါငါတဲ့မြတ်စွာဘုရားနဲ့ရင်းတဲ့ပုဂ္ဂိုလ်မရှိဘူးမြတ်စွာဘုရားဖျားဖျောင်းငါလုပ်ပေးတာဟောဟုတ်ဘူးလားသူလိုက်ပို့ရတာမဟုတ်လားအနော်မတောင်ကားကိုလိုက်ပို့ရတာကိုအဲ့ဒါလိုဖြစ်ပြီးသူကမန်တက်ပြီးတော့တရားကောင်းကောင်းအာမထုတ်ဘူးတိပင်ကထီကြီးဝါကြီးတွေရဲ့အဆိုဆုံးမှလည်းပဲယူသေးကျိုးနှုံစားမလိုက်ဖဲနဲ့မထီလေးစားလို့အဲ့တော့မာနခံတော့ဂျိုထောင်းနေတော့ဒီပုဂ္ဂိုလ်ပဲတရားရရမှာ ဂျိုးထောင်လို့ကတော့တရားမရဘူးသိချဂျိုးကျိုးသွားမှပဲတရားရတာအမြတ်စွာဘုရားပြိဋိဘံသံဒီအထိသူဟာလေတရားမရဘူးအဲ့ဒီအထိလည်းပဲမာနကမကြောက်ဒါတော့မြတ်စွာဘုရားကပြိဋိဘံသံဃာတိမှာမှားခဲ့ရတယ်ဘလို့မှားခဲ့ရလဲဆိုတော့အာနန္ဒာတဲ့တို့များပြိဋိဘံသံရင်နဲ့သံနာကိုယမဒန်ထားလိုက်တယ်ဟောသံနာကိုယမဒန်ထားလိုက်တယ်မှားခဲ့ရတယ် အမြတ်စွာဘုရားပြိဋိဘံစံတော်ဘုရားရှင်ရဲ့အမှားထားအတိုင်းအရှင်သန္တာကိုသံဃာကဗျမဒံထားလိုက်တယ်ဗျမဒံဆိုတာဗျာမဒံမြင့်မြတ်သောဒံမြင့်မြတ်သောဒံဆိုတာဘာပြောတာလဲဆိုသူ့ကိုအခေါ်ပြောမလုပ်တာဘယ်သူမှသူ့ကိုဆေးပေါ်ကြောက်ပဲလည်းမလုပ်ဘူးသူကောင်းတာလုပ်လည်းမပြောဘူးဆိုးတာလုပ်လည်းမပြောဘူးသန္တာသူဟာသူမာနာကြီးလို့မလို့တစ်ပင်ပြတက်နေနေဘယ်သူမှမပြောဘူး အဲ့ဒါလို့ဘယ်တန်ခါကမှသူ့ကိုအဖက်မလို့အေးမလို့ဆေးပေါ်ကြောပဲမလို့တော့ကျင်ထားတာပေါ့လေနောက်ကြတော့တတိယလာငါမှားပြီမှားပြီမှားပြီမဟုတ်တဲ့အကြောင်းနေနဲ့ငါမာနခံမိတယ်မာနခံမိလို့မြတ်စွာဘုရားဘုရားပြိဋိဘံသံသေထိတောင်ကတရားမရသေးဘူးတရားမရအောင်လည်းဘုခုတန်ခါကလည်းငါအကျင့်ခံရပြီအဲ့ဒီကြမှာ တန်ဝေကရပြီးတော့သူ့မာနကြလို့နောက်ပြန်ပြီးတော့တရားအထုတ်တော့တရားရတော့အဲ့ဒါဟာချော့လို့လည်းမရခြောက်လို့လည်းမရတဲ့လူသားကိုပြစ်ထားတဲ့နီးပေါ့အဲ့ဒါဗြဟ္မဏံထားတယ်ခေါ်အဲ့လိုဆုံးမတာမြတ်စွာဘုရားဒါကြောင့်အနုတ္တရပုရိသဓမ္မသာရတိမယင်ကြည်ကြညာတတ္တဝါများကိုယင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌တုပဲကင်းတော်မူသောမြတ်စွာဘုရားအဲ့ဒါလို့ ဘုရားရှင်ရဲ့ဂုဏ်တော်တွေနှုတ်ကလည်းဆိုတယ်စိတ်ကလည်းအာယုံပြုသိပြီးတော့ဂုဏ်တော်ကျေးဇူးတော်တွေပွားများလိုက်ပြီဆိုလို့ရှိရင်ဟိုမှာမကောင်းတဲ့လောဘဖြစ်เสียဒေါသဖြစ်เสียအာယုံကြောင့်ဖြစ်တဲ့လောဘဒေါသတွေရှိအောင်မလားအာယုံပြောင်းပေးလိုက်တာနော်ပြောင်းလေဖုံဖုံကောင်းအာယုံတိနုလုံပတိဉာဏ်ချိန်ဟိလော့နုလုံပတိဆိုတာအပြာမြန်အလှန်လှန်ဉာဏ်ချိန်ဟိဆိုတာဉာဏ်နဲ့ဆင်ញင်စဉ်းစား နုလောမတိညာချိန်ကြီးစရာအပြာမြန်အလှန်လှန်ညာနဲ့ဆင်ခြင်စဉ်းစားပြီးတော့လောဘအညစ်အကြေးကိုပယ်ပါဒေါသအညစ်အကြေးကိုပယ်ပါမာနအညစ်အကြေးကိုပယ်ပါအိတ်တာမစ္စရိယအညစ်အကြေးကိုပယ်ပါဒါပြောတာအပြာမြန်အလှန်လှန်ညာနဲ့ဆင်ခြင်စဉ်းစားစရာအော်ဒီအာယုံအကြောင်းပြုပြီးငါตายရတတ်မယ်လို့အကျိုးရှိမလားအကျိုးရုပ်မလားဆင်ခြင်စဉ်းစားအဲ့ဒါလို့ဆိုလို့ရှိရင်အကျိုးရုပ်မှာပဲတွေးမယ်ဒီလိုဆိုရင် အကျိုးရုံမဲ့အရာဘာကြောင့်ငါအာယုံပြုမလဲဘာကြောင့်ตายရတတ်မယ်မလဲစဉ်းကျင်စဉ်းစားဒီအာယုံပြုပြီးတော့ငါဒေါသဖြစ်လို့အကျိုးရုံမလားအကျိုးရှိမလားဉာဏ်နဲ့အဖာမအလန္တဝေဘာစဉ်းစားပြီးစဉ်းကျင်သုံးသပ်ကြံစီစဉ်းစားပါအဲ့ဒါလို့ဆိုလို့ရှိရင်ဒေါသဖြစ်ခြင်းကြောင့်အကျိုးရုပ်မှာကိုပဲမြင်မဲ့ဒီလိုဆိုရရင်အဲ့ဒီဒေါသသိသိနိုင်မဲ့အာသိသွားမယ် အများနဲ့မဆက်မဆက်ဘူးကိုရေးကိုရာကိစ္စအစင်မပြေလို့မလို့စိတ်မချမ်းသာဘူးစိတ်ဆင်းရဲတယ်သို့မဟုတ်ဒေါသဖြစ်တယ်ဆိုရင်လည်းအဲ့ဒါလည်းပဲအဖမ်းမအပြန်ပြန်လှန်လှန်ညံတဲ့ဆင်ញင်စဉ်းစားပြီးတော့အဲ့ဒီဒေါသဒေါမနတအငြိကြီးတွေပယ်ပါတဲ့အဲ့ဒါကြတော့ဘလို့ပယ်ရသလဲလို့ဆိုတော့အကောင်းဘက်ကကြည့်ပြီးတော့ပယ်ရတယ်အခြေအနေကိုအဆိုးဘက်ကမကြည့်နဲ့အဆိုးဘက်ကကြည့်ရင်ဒေါသရင်လည်းထွက်လိမ့်မယ် စိတ်မချမ်းသာမှုဒေါမနတရင်လည်းဖြစ်လိမ့်မယ်အဲ့ဒီအခြေအနေတွေကကောင်းတဲ့အကွက်ကလေးတွေတော့ရှိပါလိမ့်မယ်တဲ့အဲ့ဒီရှိတဲ့ကောင်းတဲ့အကွက်ကလေးတွေရွေးကြည့်ပြီးတော့ကောင်းတဲ့အကွက်ကလေးပဲစိတ်ထဲမှာထားလိုက်ပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်စိတ်ဆိုးစိတ်ကြဲမှုဒေါသဒေါမနတအငြိအကျေးဆင်းနေတဲ့ဒါအပြန်ပြန်လာလာညံနဲ့ဆင်ခြင်းပြီးတော့ပဲတာနုလုံပတိညာချင်းညှိလို့ပို့ပြီးမေတ္တာ မေတ္တာဘာဝနာပွားပေးပါတဲ့တတ္တဝမှန်သမျှကြမ်းမှကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေငါလည်းချမ်းသာကြမ်းမှချမ်းသာရပါလို့ဤကိုယ်ဆင်းရဲစိတ်ဆင်းရဲကင်းရပါလို့ဤအစစအရာအဆင်ပြေရပါလို့ဤငါအဆင်ပြေရပြေခြင်းတယ်လို့ကျမ်းမာချမ်းသာဖြစ်ခြင်းတယ်လို့တတ္တဝါအများလည်းပဲအားလုံးပဲကိုချမ်းသာစိတ်ချမ်းသာရှိကြပါစေတယောက်ကမှကိုဆင်းရဲစိတ်ဆင်းရဲမရှိကြပါစေနဲ့အစရှိသည်ဖြင့် မေတ္တာပွားပြီလို့မိမိတဏ္ဍာမှာမေတ္တာစိတ်ဖြစ်ပြီဆိုလို့ရှိရင်တော့အဲ့ဒီလောဘဒေါသအငြိကြီးဟာအဲ့ဒီအခိုက်အတန့်မှာကင်းစင်သွားနိုင်ပါတယ်တဲ့ပရိယုထာမဖြစ်ပို့ပြီးမေတ္တာသမထနဲ့မေတ္တာမပွားဘူးဆိုလို့ရှိရင်လည်းသမထဘာဝနာတစ်ခုခုပွားပေးပါတဲ့မနေ့ကသမထဘာဝနာပွားဖို့ပြောခဲ့ပြီဟုတ်လားဘယ်လိုလဲသမထဘာဝနာပွားဖို့ဆိုတာအာယုံတစ်ခုတည်းစိတ်စိုက်တီးနေအောင်ဒီအာယုံမောကြီးစိတ်ကိုဆွဲတင်ထားတာဟုတ်ကဲ့လား ဒီအာယုံပေါ်မှာကြီးစိတ်ကိုဆွဲတင်ထားတာဒါသမထဘာဝနာပဲအဲ့လိုသမထဘာဝနာပွားလို့အဲ့ဒီအာယုံထဲမှာစိတ်ဆိုင်မြုပ်နေပြီဆိုလို့ရှိရင်အခုနလောဘဒေါသမောဟအညစ်အကြေးမရှိတော့ဘူးနော်ဓမ္မမဟုတ်ဘူးဆိုဝိပဿနာဘာဝနာပွားပေးပါတဲ့ဝိပဿနာဘာဝနာပွားတာဆိုတော့ဖြစ်တာဖြစ်နေတဲ့အတိုင်းရှိတာရှိနေတဲ့အတိုင်းရှုတာမဟုတ်လားအဲ့တော့စိတ်ဆိုးနေရင်စိတ်ဆိုးတယ်လို့ရှုစိတ်ပြက်နေရင်စိတ်ပြက်တယ်လို့ရှုစိတ်ဆင်းရဲရင် စိတ်ဆင်းရဲတယ်လို့ရှုဝမ်းနေရင်ဝမ်းနေတယ်လို့ရှုအဲ့ဒီဝမ်းနေတဲ့စိတ်ရှိနေသမျှရှုမပြောင်းမချင်းရှုဟုတ်တယ်မဟုတ်လားဘာကြောင့်ရှုရတယ်လဲဆိုတော့အဲ့ဒီဝမ်းနေစိတ်ရဲ့သဘာဝကိုသိကျင်လို့ဒါကြောင့်ရှုတာဝမ်းနေစိတ်မှာစိတ်အားရော့ခြင်းဆိုတဲ့ပင်ကိုယ်လက္ခဏာရှိတယ်ဖြစ်ပြီးပြောက်လို့မမြဲခြင်းဆိုတဲ့ပါမညလက္ခဏာရှိတယ် ဖြစ်ပြမပြနှိမ့်ဆက်ခြင်းဆိုတဲ့ဒုက္ခဆိုတဲ့သာမညလက္ခဏာရှိတယ်ဝမ်းနေတယ်ဆိုတာပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးစိတ်တဘာဝတစ်မျိုးပဲဆိုတဲ့အနတ္တသဘောရှိတယ်အဲ့ဒီသဘောတွေသိအောင်ဝမ်းနေတယ်ဝမ်းနေတယ်ဝမ်းနေတယ်စိတ်ဓာတ်ကြတယ်စိတ်ဓာတ်ကြတယ်စိတ်အားငယ်တယ်စိတ်အားငယ်တယ်နဲ့ထက်ခါထက်ခါရှုပေးလို့ရှိရဲ့ငါအားငယ်တာမဟုတ်ဘူးစိတ်အားငယ်တဲ့သဘောတစ်ခုပဲငါဝမ်းနေတာမဟုတ်ဘူးဝမ်းနေတဲ့သဘောတစ်မျိုးရှိတာပဲလို့ ဒီလောက်သိလာပြီဆိုလို့ရှိရင်မဲ့တက်တာရအများကြီးရသွားပြီတဲ့အဲဒါလို့ဆိုလို့ရှိရင်လောဘဒေါသမောဟအငြိကြီးမတင်တော့ဘူးဒါကြောင့်ဝိပဿနာရှုခြင်းအပြင်စိတ်အငြိကြီးလျှော်စေးတာကတော့အကောင်းဆုံးနည်းပဲဟုတ်ကလားဒါကြောင့်မလို့မလျှော့နဲ့စိတ်ထက်ဖြစ်သမျှရှုကောင်းတဲ့စိတ်ပေါ်လဲရှုဆိုးတဲ့စိတ်ဖြစ်ပေါ်လဲရှုရှုပြီဆိုလို့ရှိရင်ရှုစိတ်ကအကောင်းသွားပြီဆိုရင်အဲ့ဒီမကောင်းတဲ့စိတ်တွေဟာရပ်သွားပြောက်သွားမှသိကြသည် ရှုတဲ့အခါမှာတော့ခတ်သွက်သွက်ရှုဖို့လိုတယ်စိတ်ကိုရှုတဲ့အခါခတ်သွက်သွက်နဲ့တင်းတင်းရင်းရှုဖို့လိုတယ်စိတ်ဆိုးတယ်ဆိုရင်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်အဲဒါလိုခတ်သွက်သွက်ရှုဖို့လိုတယ်အဲ့ဒါဝိပဿနာရှုပွားခြင်းအပြင်စိတ်အငြိကြီးလျှော်စေတဲ့နည်းအဲ့ဒီနည်းတွေကတနည်းနည်းနဲ့အငြိကြီးဖြစ်စဉ်အောင်လုပ်ပါတဲ့တရားနာပရိသတ်ထဲမှာဒီစိတ်တရားကို စိတ်အညစ်ကြေးလျှော်စေတဲ့နီးကိုမကြားဘူးတဲ့ပရိသတ်တော်တော်များများပါသေးတယ်ထင်လို့ဘုန်းကြီးကဒါပြန်ပြောပြတာနာနေကြပရိသတ်ကတော့ဒါ2ကြိမ်3ကြိမ်4ကြိမ်လောက်တော့နာပြီးနေအဲ့ဒီဆောင်ပုဒ်စာအုပ်ထဲမှာအခောနာဓမ္မကြေးမုံတွင်တင်၍စစ်ဆေးပါဆိုတဲ့ဆောင်ပုဒ်ရဲ့အထက်ကစိတ်မဲများကိုဖြူစင်စေသည့်နီး6မျိုးတဲ့ဆိုမဲသည်စိတ်ကိုဖြူစေလိုသော ထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေးစေပဲပြောင်းလေဖုံဖုံကောင်းအာယုန်တိနုလုံပတိဉာဏ်ချေညိလောပို့ဝိမေတ္တာသမထာ ပွားရာဝိပနိ၆ရတွင်တင့်မြတ်ရာသုံးဖြူစိတ်ဖုံးသည်သက်လုံးချမ်းသာလိမ့်မည်သည်သို့ ဒီကနေ့ဘုန်းကြီးမှန်းလာတာကတော့အဲ့ဒီအိဒါမစ္စရိယတက္ကပညာတုတ်အချင်းချုပ်ပြောမလို့အိဒါမစ္စရိယနဲ့ပတ်သက်တာဒါပေမဲ့လို့ဏိဒန်းနဲ့အချိန်ကုန်သွားပြီနော်ဏိဒန်းနဲ့အချိန်ကုန်တော့နောက်ဥပုံနေကြမှာပေါ့တော့ကြအောင်စို့ကဲတရားသိဓမ္မကြေးမှုံတွင်တင်၍စစ်ဆေးပါနဲ့သိတန်ရှင်းကြည်လင် ကြီးတို့ပြိဿဟာမိမိတို့စိတ်တဏ္ဍာမှာ စိတ်အငြိအကျေးမတင်အောင်သင်ញနှလုံးသွင်းတင်လာလို့ရှိရင်လည်းတင်လာတဲ့စိတ်အငြိအကျေးကိုနီး၆မျိုးမှာတစ်မျိုးမျိုးနဲ့စင်ကြယ်အောင်လျှော်ဆေးသုတ်တင်ခြင်းအပြင် စိတ်အငြိအကျေးတွေဖြူစင်နိုင်သမျှဖြူစင်ပြီးတော့နောက်ဆုံးမှာအရဟတမေညာအရဟတဖူညာနဲ့စိတ်အငြိအကျေးလုံးဝကင်းစင်အောင်ကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းငြိမ်းရန်နိဗ္ဗာန်ကို လင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ 1985ခုနှစ်ဇန်နဝါရီလ5ရက်နေ့နေ့လယ်2နာရီနဲ့25မိနစ်အချိန်မှာဘုန်းကြီးတို့တရားဝတ်စာဟောရမယ်တရားအစဉ်ကတော့ပါဟောရမှာပါလိမ့်မလားစိတ်ထားဖြူဖွေးချမ်းသာရေးတရားတော့အရင်ကဟောခဲ့တာဘယ်ရောက်သွားပါလဲပါတယ်ကိလေသာကိုနီး6 မျိုးမှတမျိုးမျိုးနဲ့ပေတ္တပြန်ပြောလိုက်တဲ့နောက်စိတ်ညင်မဲကြောင်း16ပါးစိတ်အငြိကြေး16ပါးပေတ္တပုံကဘယ်ရောက်သွားပြီလဲဟမ်အိတ်တာအိတ်တာမစ္စရိယ gain တရားပွဲစဖွင့်အောင်ဘာနဲ့စဖွင့်ရမလဲ ဓမ္မကြေးမုံတွင်တင်၍စစ်ဆေးပါဆိုတဲ့ဆောင်းပုံးနဲ့စပ်ဖွင့်ရမယ်နော်။ဘုန်းကြီးကတစ်ခေါက်ချပေးမယ်။တန်ရှင်းကြည်လင်ကြေးမုံပြင်ဝဲသင်သွင်းရူပလှမလာကိုနေညာမရွေကြည်စစ်ဆေး၍ ယင်ကျေးမပြောင်းဝချံပေါက်နှင့်ညင်းပြောက်တင်းဒိတ်ခုအကျိတ်ကိုသေသိပ်ပေရှာပမာလာတုမြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင် ရေမုံပြင်ဝဲသင်သွင်းမနာစိတ်အလှကိုနေညာမရွေတင်စစ်စေးလော့ညစ်ကြေကိလေတွေ့ခဲ့ပြီတော့၆ထွေနီးဖြင့်ပြောက်စေလွင့်မှမလင့်မကြာ သင်္ခန္ဓာသည်